အခန်းကြီး၄အငယ်၁မှ၁တပန်ဣဒရေလအမျိုးသားတို့သည်ဖိလိတိလူတို့ကို တိုက်ချင်းငါခြိတွား၍အေဗန်ဒီဇာမြို့နားမှတပ်ချလျက်ဖိလိတိလူတို့သည် အာဖက်မြို့၌တပ်ချလျက်နေကြ၏ဖိလိတိလူတို့သည်ဣဒရေလအမျိုးကိုစစ်ခင်းကျင်း၍တိုက်ကြသောအခါဣဒရေလအမျိုးသည်စစ်ရှုံး၍ရန်သူလက်တွင်သူရဲလေးတောင်ခန့်မြတေကြ၏ လူများတို့သည်တက်သေးသို့ရောက်သောအခါဣဒေလအမျိုးအသက်ကြီးသူတို့ကယနေ့သာရဖျားသည်ငါတို့ကိုဖိလိတိလူတို့ရှေ့မှအဘဲကြောင့်ရှုံးစေတော်မူသည်။သာရဖျား၏ဗရိညင်တစ်တာတော်သည်လာ၍ငါတို့ကိုရန်သူလက်မှကယ်တင်စေခြင်းကရှိလိုမျိုးမှ ဆောင်ခဲ့ကြကုန်အံ့ဟု ဆိုကြသည့်အတိုင်းလူများတို့သည် ရှိလိုမျိုးသို့ လူကိုဆေလွတ်၍ ခေရုဘိန်စัจ जा မှနေသော ကောင်းကင်ဘုရားအရှင်သာရဘုရား၏ပရိညင်တက်တာတော်ကို ဆောင်ခဲ့သဖြင့်ဘုရားသခင်၏ပရိညင်တက်တာတော်နှင့်အတူအေလိဤသားဟောဖနိနှင့်ပိနဟနှစ်ယောက်တို့သည်ပါကြ၏သာရဘုရား၏ပရိညင်တက်တာတော်သည်တက်သေးသို့ရောက်သောအခါ မြေကြီးအတန်မြေသည့်တိုင်အောင်တက်သားအပေါင်းတို့သည်ကြွေးကြော်ကြ၏ကြွေးကြော်တန်ကို ပိလိတိလူတို့သည်ကြားလျင် ဟေဘဲတက်၌ပြုသောကြွေးကြော်တန်ကြီးကအဘယ်သို့နည်းဟုမေးလျက်ဒါဝရဖျား၏တစ်တာတော်သည်ထိုတက်သေးသို့ရောက်ကြောင်းကိုသိကြ၏ဖိလိတိလူတို့သည်ကြောက်၍ဖျားသခင်သည်ဟေဘဲတက်သေးသို့ရောက်လေပြီတကားငါတို့သည်အမင်္ဂလာရှိကြ၏တခါမြဤသို့မဖြစ်စဘူးငါတို့သည်အမင်္ဂလာရှိကြ၏တကူကြီးသောဤဖျားသခင်လက်မှ ငါတို့ကိုအဘယ်သူကယ်တင်လိမ့်မည်နည်းတော၌အဂုတုလူတို့ကိုဘေးအပေါင်းနှင့်ဒဏ်ခတ်သောဖျားကအခြားမဟုတ်ဤဖျားပေသည်။အိုဖိလိတိလူတို့ဣဒရေလလူတို့သည်တင်တို့ထံ၌ကျွန်ခံရတကဲ့သို့သူတို့ထံ၌ငါတို့သည်ကျွန်မခံရမည်အကြောင်းအာယူ၍ယောက်ျားပြုကြလော့။ယောက်ျားပြု၍တိုက်ကြလော့ဟု ပြောဆိုကြ၏။ဖိလိတိလူတို့သည်စစ်တိုက်သဖြင့် ဣဒရေလအမျိုးရှုံးပြန်၍လူတိုင်းမိမိနေရာသို့ ပြေးလေ၏ကြီးစွာသောလှုပ်ကြံခြင်းဖြစ်၍ဣဒရေလခြေသည်သူရဲ့3000တို့သည်တေကြ၏ဘုရားသခင်တစ်တာတော်သည်ယံတုလက်သို့ရောက်၍အေလီသာဟောပနိနှင့်ဖိနဟနှစ်ယောက်တို့သည်အသက်ဆုံးလေ၏အငယ်7မှ22 ဗင်ယမင်အမျိုးသားတယောက်သည်စစ်တပ်ရန်ထဲကပြေးလာ၍မိမိအဝတ်ကိုဆုပ်လျက်မိမိခေါင်းပေါ်မှမြေမှုန့်ကိုတင်လျက်ထိုနေ့ချင်းတွင် ရှိလုံမျိုးသို့ရောက်လေ၏ရောက်သောအခါအေလိသည်လမ်းလမ်း၌ခုံပေါ်မှထိုင်၍ဗျာဒခင်တစ်တာတော်အတွက်စိတ်နှလုံးတုန်လှုပ်လျက်စောင့်နေ၏ပြေးသောသူသည်မြို့ထဲသို့ရောက်၍တည်င်းပြောသည်ဖြင့်တမျိုးလုံးအော်ဟစ်ကြ၏ အော်ဟစ်တန်ကိုအေလိကြားတော့အုပ်အုပ်ကျက်ကျက်သောအတန်ကားအဘယ်သို့နည်းဟုမေးလျင် ထိုသူသည်အလင်းမြန်လာ၍အေလိအားလျှောက်လေ၏ထိုအခါအေလိသည်အသက်68နှစ်ရှိ၍မျက်စိမမြင်နိုင်အောင်မျက်ကြောတည်နှင့်ပြီပြေးသောသူကအကျွန်ုပ်သည်စစ်တပ်ရာမှ ရောက်လာသောသူဖြစ်ပါ၏စစ်တပ်ရာတဲကယနေ့အကျွန်ုပ်ပြေး၍ လာပါ၏ဟုလျှောက်လျင်အေလိကငါသာအမှုကားအဘယ်သို့နည်းဟုမေးလေတော့တမန်ကဣဒရေလအမျိုးသားသည်ဖိလိတိလူတို့ရှေ့မှပြေး၍ကြီးစွာသောလှုပ်ကြံခြင်းကိုခံရကြပါပြီကိုရောဤသားဟောဖနိနှင့်ဖိနဟနှစ်ယောက်တို့သည်သေပါပြီဘုရားသခင်တစ်တံတော်သည်လည်းယံသူလက်သို့ရောက်ပါပြီဟုပြန်လျှောက်လေ၏ ဘုရားသခင်၏တစ်တာတော်တည်င်းကိုကြားသောအခါအေလိသည်တကားနာမှထိုင်သောခုံပေါ်ကနောက်သို့လန်ကျသဖြင့်လေပင်ကျိုး၍သေလေ၏အသက်ကြီး၍ကိုလေးသောသူဖြစ်၏ထိုသူသည်ဣဒရေလအမျိုးကိုအနှစ်40အုပ်စိုးသည်သူ၏ချွေးမဖိနဟ၏မယားသည် ပရိဒရေအရင်မှရှိ၍အချိန်နီးလျက်ဘုရားသခင်တစ်တာတော်သည်ယန္တုလက်သို့ရောက်ကြောင်း ယောက်ခမနှင့်လင်သေးချောင်းကိုကြားသောအခါကြောကုံး၍တားဖွာခြင်းဝေဒနာကိုချက်ချင်းခံရ၏တေလူသောအခါအနားမှရှိသော မိမတို့ကမစိုးရိမ်နှင့်တားယောက်ျားကိုဖွားမြင်ပြီဟု ဆိုတော်လဲပြန်မပြောအမှုမထားဘဲနေ၏တဖန်ဖျားသခင်တစ်တာတော်သည် ရန်သူလက်သို့ရောက်သောကြောင့်၎င်းမိမိရောက်ခမနှင့်လင်အမှုကြောင့်၎င်းဤဒေလာဘုံတရီ ပျောက်ခဲ့ပြီဟုဆိုလျက်ထိုသူငယ်ကိုဤကပုတ်ဟုအမည်မှဲ့၍ဤဒေလမျိုး၏ဘုရားသခင်တက်တာတော်သည်ယံသူလက်သို့ရောက်သောကြောင့်ဤဒေလဘုံတရေပျောက်ခဲ့ပြီဟုဆိုလေ၏